ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌18ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ထုတ်တဲ့ရင်းနေပြောရင်တော့ဆယ်ရဲကျော်သွားတယ်နော်အေးတနေ့တနေ့ထိုင်ပြီးမှာတာခုနှစ်ချိန်ပြီးတော့သင်္ကြန်ကမ္မထာနဲ့မှာတာရှစ်ချိန် ဟုတ်ကလားဗျာမှန်ပါဗျာ၅ချိန်ဖယ်ရင်းတဲ့အတွက်တောင်150လောက်ရှိပါတယ်ဟုတ်တယ်မှန်ပါဗျာဟင်အဲတို့ရက်အလောက်ရလာပြီရက်ရလာရင်ကျင်သားရှိသလောက်တည်သားလည်းရှိလာမှာဗျာဟင်ဟင်ကျင်သားယူတယ်ပြီးရောလားမပြီးပါဘူးဗျာအဲကျင်သားတော့တို့သရဏလို့သုံးတာပေါ့ဗျာ ကျင့်တော့တည်ဖို့ဆိုဝိစာကြံလေးလေဟုတ်ကလားမှန်ပါအဲ့တော့တို့ပြီးထားတာလေးတွေမှာတော့အပြင်ကနေဝင်သေးထွက်သေးဟုတ်ကလားဗျာဒါကတော့ကျင့်တာလေဟုတ်ကလားမှန်ပါအဲ့ဒီတိုင်းပဲအတွင်းကနေပြီးတော့ဝင်ပဲလူနေတယ်ထွက်ပဲလူနေတယ်ဆိုတော့အောက်မေ့မှုဆင်ခြင်မှုသူကဝိစာကိုတောင်းယူတယ်ဟင် အဲ့ဒီအားလေးကောင်းဖို့အလွန်ရေးကြီးတယ်ဟုတ်ကလားဗျာတို့စာနယ်ပြောရင်တော့ဝင်ပြီးထွက်ပြီးအဲ့ဒါကိုဝိတက်ဆောင်လို့ခေါ်ဟင်တို့ခန္ဓာကိုယ်မှာလာ တိုက်နေတဲ့အာယုံပေါင်းမြောင်များစွာတွေကနှာခေါင်းနဲ့လေနဲ့တိုက်လို့ပေါ်လာတဲ့အတွေ့အာယုံလေးတစ်ခုတည်းကိုထင်ရှားလာအောင်ကိုတက်ခါတွန်းတင်ပေးနေရတာတုတ္တမမယ်ဟုတ်ကလားဗျာအဲ့တော့ဟိုတို့ဝိဟိုဝင်တယ်လို့နေကြတယ် ထုတ်ဘယ်လိုနေကြလဲဆိုတာဒါလေးကပ်ပြီးတော့သုံးတတ်နေတာလေးကိုတို့စာလို့ကြတော့ဝိစာရပေါ့သူဒီကြီးဆုံးပဲဟင်ဝိတ္တအားကဘလောက်ပဲအာယုန်ကြီးအများကြီးတဲ့ကနာဝနဲ့လေနဲ့တိုက်တဲ့အတွေ့အာယုန်လေးတစ်ခုကိုတင်ပေးနေနေဝိစာရဘက်ကကပ်ပြီးသုံးတတ်အားလေးကနည်းနေရင်ရှုခွင့်နဲ့မသိဟင်းကပ်ပါမလားဗျာအကွာပွားမှာပေါ့ဒီလိုဆိုသရဏတော့ဖြစ်သွားမယ်ဝိစာမဖြစ်နိုင်ဘူး ဟုတ်ကလားမှန်ပါပါဟင်ကျင်သားရတော့တည်သားမရတာပြီအဲ့ဒီဝိသရာအညံ့နေတယ်လို့တွားလိုက်မယ်ဟုတ်ကလားဗျာဟင်အဲဒီအားလေးကောင်းလာလို့ရှိရင်ဟိုဝင်လေလေးရဲ့ဟိုတူဘုံတိုက်ဘုံထွက်လေလေးရဲ့တူသွားဘုံတိုက်သွားဘုံဒါလေးဟာတစ်ချက်တည်းတစ်ချက်တမနစ်တည်းတမနစ်တရက်တည်းတရက်တူထင်ရှားလာဟုတ်ကလားလားဟင် အဲတိုးထင်ရှားလာလို့သူ့လှူရှားပုံကြီးပြီလေလေတိုးစိတ်ပြီးမတွေးတာမပြေးတာလေတယ်လားဟင်အဲမတွေးတော့ဘူးမပြေးတော့ဘူးလို့တိုးစိတ်ကျင်းကျဲကြီးတယ်လေဟဲ့တိုးလို့စိတ်ငြိမ်စိတ်ပြီးလို့ပြောရမှာတယ်ဗျာစိတ်ဓာဝိဝေကဒါပြောတာပါဗျဟုတ်ကလားအဲ့တော့စိတ်စိတ်ဟိုစိတ်တလောက်ငြိမ်တလောက်တို့နှလုံးသွင်းလေးလည်းငြိမ်သွားမှာတယ်လေဟင် အဲဒီခါကျမှကာယဝိဝေကအကုန်လုံးလည်းငြိမ်ပါပါဗျာဟုတ်ကလားဗျာအဲ့ဒီခါကြတော့မှဒီမနောจิตကလေးရဲ့ဟိုရှေ့ရနေဖြတ်သွားဖြတ်လာလုံနေတဲ့လီလေးရဲ့တူးဖို့ဝှေ့ဖို့ကိုအရင်နမိတ်ပါလားမရတယ်ဟင်ဟုတ်ကလားဗျာအဲဒါတို့ရှေ့ရနေကြောင်းပြနေတဲ့လမ်းလေးလေဟုတ်ကလားဗျာတို့ဒီလိုဖြစ်အောင်လုပ်ရမယ်ဟင်မှန်ပါ အင်းအဲ့ဒီတော့ဟိုနှလုံးသေးသေးမှမအေးသေးဘူးပြီးတော့မတီးသေးဘူးမကြည်သေးဘူးဆိုရင်ခေါင်းလည်းမအေးဘူးစိတ်လည်းထိုင်မကြဘူးဟုတ်ကလားဗျာမှန်ပါဘူးခေါင်းကလို့ပေါ်စိတ်ချလက်ချမှာမရှိပဲဘူးဟုတ်ကလားမှန်ပါဘူးဟင်အဲနှလုံးသွေးလေးလည်းအေးသွားကြည်သွားပြီးအဲစိတ်ကလေးလည်းဟိုငြိမ်စိတ်သွားပြီးဆိုလို့ရှိရင်ဟောအလုံးပေါ်စိတ်ချလက်ချဖြစ်လာပြီဆိုရင် ခေါင်းလည်းအေးပါလိမ့်မယ်စိတ်လည်းထိုင်ကြပါလိမ့်မယ်ဟုတ်ကလားအဲ့တော့ခေါင်းကြီးသွားပြီးရင်အေးဟဲ့အေးဟဲ့ပြောလို့ရမရပါဘူးဟင်သိကြီးရောနင်းထိုင်ဟဲ့ထိုင်ဟဲ့ဟွင်ဟောမရပါဘူးဗျာမရနိုင်ဘူးရအဲအဲ့ဒီတို့ခုနပြောတဲ့ဝင်နေထွက်တယ်ဆိုတော့မှန်အားလေးနဲ့ဟုတ်ကလားဗျအတွင်းကနေပြီးတော့နာဝနာတတိလေးကပြီးဝင်ပဲလေးလေးလေးထွက်ပဲလေးလေးလေး တို့မစားဘူးတဲ့အစာလေးစားတော့ငါထားတဲ့တတိမျိုးဟင်အဲ့ဒီမှာစူးစမ်းမှုတွေပါတယ်ထင်တယ်ဟဲ့ဟင်အမှုနဲ့မှမစားတာလားစူးစမ်းမှုလေးနဲ့လားအေးဗျာအဲအဲ့ဒါကိုပဲဟိုအစာလိုဝိစာရလို့သုံးပါတယ်ဟုတ်ကလားလားယောဂီတို့ကြတော့ဟိုဝိစာရလို့သုံးလိုက်ရင်မတိမှာဆိုတဲ့အတွက်အတွင်းကနေကပ်ပြီးအောင်းမိပေးနေတဲ့တတိလေးလိုပဲပါလာပြန်ပေးလိုက်တယ်လေဟုတ်ကလားလားဟင်အဲ့ဒါလေးအရေးကြီးဆုံးပဲ ဟင်အဲ့တော့တို့ဒီတတိလေးတစ်ခုတည်းမဲ့အလုံးလုံးသွားမှာဗျဟင်အဲ့တော့မနေကရေတို့ဒီကနေ့မနေ့ရေလာဖြစ်တဲ့ယောဂီတွေတို့တွေ့တာတော့သုံးဦးပဲတွေ့လိုက်ရဟင်ဘယ်နှဦးလောက်တက်တဲ့ထင်တော့မနေ့ကနဲ့ဒီကနေ့ဆိုဟင်90ကျော်ပါခင်ဗျာအာအာဖဲခင်ဗျာသိရင်တော့တစ်ခေါက်သိရင်ကောက်တာဟင်တို့တွေ့တာတော့သုံးဦးပဲ ဟုတ်ကလားဟင်အာယုံမှန်စိတ်မှန်နဲ့ဒီတိုင်းသွားလို့ဖြစ်နမိတ်ပြနမိတ်ကိုရင့်ကျက်အောင်မြင်နေတဲ့ယောဂီတူတွေ့ရဟုတ်ကလားဗျာပြီးတော့နမိတ်ကလေးဟိုမထိခလုတ်ထိခလုတ်နဲ့တီမလိုလိုမတီမလိုလိုလေးဟာလဲတရောက်တွေ့ရပြီဟုတ်ကလားဗျာခုချိန်ဒီဘာမှလို့မှရမှမသိသေးတာလေဘာလေးရာ ဟုတ်ဗျာနှာခေါင်းမှတော်ဝင်ခြေတော့နာသွားကြောင်းလို့ရှောင်းဟုတ်ဗျာဒီခြေလုံးနာတာမှတ်တော့နှာခေါင်းပြန်မှတ်လို့မှန်တယ်အိုးအဲ့ဒါလည်းပါသေးဗျာတုံးဥပ္ပေနေရတယ်ဟုတ်ကလားဟိုပုဂ္ဂိုလ်ဘလောက်များများဟိုအရေးအတွက်ကြတော့ဒီသုံးခုပဲသွားတွေ့နေရပါတယ်ဟုတ်ကလားအဲ့တော့တို့ဒီဝိညာထွက်တာလေးအကြောင်းကိုမသိသေးတဲ့ပုဂ္ဂိုလ်ဒီကိုကိုကိုဆင်ရင်ကြည့်ပါ ဟုတ်ခလားတူပေးထားတဲ့အပိုင်းလေး၃ပိုင်းဘယ်နေရာဟာနေတယ်ထွက်ပေါက်ကိုရှိရမယ်ခလားဟင်တို့တော့ဘယ်မှလွတ်မထွက်အောင်ကိုဟိုတရက်ကိုဆိတ်ချင်နိုင်တယ်ဗျာဆိတ်ချင်နိုင်မှာဟိုထိုင်ခုနှစ်ကြိမ်ဟိုသိဉာဏ်ရှိတယ်တင်လေဟိပြီးတော့မနေ့9နာရီနဲ့နေ့7နာရီကြာကသာမတော်ဝမှာဟိုရေချိုးဖို့အဝတ်လျှောဖို့သာတရားဖြင့်အထူးထူးမူဝါဒကြီးတွေပေါ့လေအဲ3နာရီပြီးထားတာကိုရဟုတ်ကလားဗျာအဲ့ဒီဆိတ်ချင်နိုင်မှာ ဘယ်နေရာမှာငါသိမ့်လို့တည်းဒါကိုရင်ကဲခတ်ကြည့်ပါဟုတ်ကလားဗျာပြီးတော့ဒူတောင်းထားတဲ့ဟိုဟာတယ်နဲ့တရားနာကြီးတယ်ဟင်သဘောပေါက်ရမယ်လိုက်နာရမယ်ဟင်နှစ်ခုတောင်းတယ်နဲ့ဟုတ်ပါဗျာအေးတို့တော့တို့ဟောနေတာတွေကဟိုတဏှာကြီးတွင်းကိုတဏှာကြီးနဲ့ပြည့်အောင်စကလုံးတွေကိုလွှတ်ထုတ်နေတာဟုတ်ကဲ့မှန်ပါအဲ့တော့သဘောပေါက်ဖို့ခရင်လာပါတယ်ဟင် ဟိုဒီတရားတော်တွေကိုကြားရင်နာရင်ဝနေတဲ့ပုဂ္ဂိုလ်ဒါအတာဘာပြောတာဆိုသိနေတာဟုတ်ဟုတ်ကလားလားမကြားဘူးမနာဘူးတဲ့ပုဂ္ဂိုလ်ဆိုတော့ကြားတော့ကြားမှာပေါ့ဗျာဟိုတိတိကြမှာပြီးမှာပါဗျာဟုတ်ကလားအဲ့တော့ကျွတ်တို့ဟောတာတွေကိုတိတိမတိတိလားနှခေါင်းနဲ့လေးနဲ့တိုက်တာကကုတ်မှလိုက်အဲ့ဒါသိချအောင်နော်ဟုတ်ရောဟင်ဟင်အဲ့တော့ကျွတ်တို့ဟောတာဘာဟောသွားတယ်ဘယ်နဲ့ဟောသွားတယ်တိတိမတိတိဟုတ်ကလားဗျာ နှာခေါင်းနဲ့လေနဲ့တိုက်တာပါကုန်းနာမှဗျာဟင်တစ်ချက်လို့တစ်ချက်တော့တွေ့ရမှာပဲတင်ဟဲ့ဟင်နှာခေါင်းနဲ့လေနဲ့တိုက်တာဒါကြီးလည်းခေါက်ချိုးခေါက်ပြန်သူလည်းတိုက်နေတယ်သူလည်းဒါပဲခေါက်ချိုးခေါက်ပြန်မှတ်တယ်တစ်ခေါက်မဟုတ်တစ်ခေါက်တော့တွေ့ရမှာဟင်တစ်ချက်မဟုတ်တစ်ချက်တော့တွေ့ရမှာပဲတင်ဟဲ့ဟင်ဟိုတို့ဟောတာပြောတာတွေကယောဂီတို့ဟွာပေါ့လေနာကနေပြီးတော့အတိညာလေးကိုတုတ္တပွားအောင်တယ်ဟဲ့ ဟင်သူတညာဘောင်းဟုတ်ကလားဗျာအင်းတို့ဒါလေးကြားရင်ဟိုဟိုဝသွားလို့သဘောပေါက်သွားတဲ့ပုဂ္ဂိုလ်ကြတော့စိတ်တညာလေးပွားအောင်ဒါအပြင်မဲ့တာဝန်ယူပါလေမထိုင်ရင်မထိုင်ရင်လေမထိုင်ရင်လေတာဝန်ယူတယ်ထိုင်တဲ့အချိန်မှာဘာဝနာမရညာကြတော့နှာခေါင်းနဲ့လင်းနဲ့တိုက်တာမှတ်တဲ့ယောဂီပြီးနှာခေါင်းနဲ့လင်းနဲ့တိုက်တဲ့အကြောင်းသိရင်တော့ပြီကျွတ်တော့ဟာကိုထက်ကိုစဉ်းစားမနေနဲ့ ဟုတ်ကဲ့ဗျာဟင်ဟောလည်းနှာခေါင်းကဒီလိုတွေ့နေတယ်ကိုတော်ကြီးကဘယ်ဘယ်လိုပြောနေလဲစိတ်ကိုစဉ်းစားမနေနဲ့သူ့ဟာသူပြောချင်တာပြောသားမသိဟုတ်ဗျာဟင်နှာခေါင်းနဲ့လေးနဲ့တိုက်ထားပြီးအမှန်တင်တယ်ဟိဒါကိုတွေ့ခင်ဟင်ဒူဟောလို့တွေ့တာဒူဟောလို့တွေ့တာစိတ်တွေ့ပဲရှင်နေတယ်ကိုတို့မရှင်နေဘူးတင်တယ်ဟုတ်ကလားအာသူပါဟောတာပဲသူပါလူကျင်တာပဲဒါတော့ပဲပြီးလိမ့်မယ်ထင်တယ်ဟဲ့ဒါစိတ်တွေလည်းဖြစ်နေတယ်လေဟောကိုနှာခေါင်းနဲ့လေးနဲ့တိုက်တာမှတော့ ပဲ့နေတော့များဟင်အဲ့တော့ဒုဟောတာကိုအပြင်ဓမ္မခတိကဟောတယ်လို့မှတ်ထားပါနှာခေါင်းနဲ့လေနဲ့တိုက်တာကအဲ့ဒါအတွင်းဓမ္မခတိကလို့မှတ်ထားစမ်းပါဟင်အဲ့တော့အဲ့တော့ဟိုအပြင်ပြီးဟောတာနဲ့အပြင်ကမှန်းဟောတာဘယ်ဟာကပိုတဲ့မလို့ဟုတ်ကလားဗျအဲ့တော့ဗျာကိုတို့အတွင်းဓမ္မခတိကဟောတာလားဟိုကုံကျုံနာစမ်းပါမသိဘူးဆိုတာမရှိဘူးလို့ဟုတ်ကလားဗျနှာခေါင်းနဲ့လေနဲ့တိုက်တာမှတ်တာဟို တို့ပါတော့ဟဲ့ဟင်ကိုပေါင်ကိုလိမ်ပြီးဘယ်လိုနေတော့မေးတာထင်မှာဟင်ကိုပေါင်ကိုလိမ်ပြီးဘယ်လိုနေတော့မေးတာဒါမသိဘူးတဲ့လားအာသိပါတယ်ဒါပြောတာမသိပါတယ်ဘာနေလို့ပြောတာကွာဟင်ဟင်ဟုတ်ကလားဗျာဟင်နှာခေါင်းနဲ့လေးနဲ့တိုက်တာမှတ်တာအဲအဲ့ဒီကကိုတို့ညာနေထွက်လာပါလိမ့်မယ်ဟုတ်ကလားဗျာဟင်တို့အရင်ကြောင်းနေတာလေးတော့ဝင်း ဟိုပထမဟိုရွာတဲ့တုန်းကဝင်မှန်းထမှန်းကုန်ပြီဘူးဟင်ကိုယ်စီစိတ်မှန်းရှိပဲနဲ့အခုကိုယ်စီစိတ်ကတော့ဝင်မှန်းပြီးထမှန်းပြီးလာတယ်ဟုတ်ပြီရောအဲမှတ်ပါများတော့ဝင်အေးထွက်နေပြီးတာပဲဟုတ်ကလားဗျဒါလည်းသူ့ဒီဇိုင်းမမဒါပဲမှတော့အေးလှုပ်လှုပ်နှွေးလှုပ်လှုပ်ပြီးလာပြီထင်လေဟုတ်ကလားဗျလှုပ်လှုပ်သွားနဲ့ဖြစ်ပြဆိုတာတူပါပဲဖြစ်ပြဆိုလို့ခဏတို့ရှည်ပြဟိုတေးပြရှင်ပြမှာမဟုတ်ပါဘူး အဲ့ဒီလှုပ်ရှားပြနာကိုပြောတာပါဟုတ်ကလားဗျာအဲ့ဒါဖြစ်ပြပြက်ပြနာမဟုတ်လားဗျာဟုတ်ကလားဒါလေးလေအဲသူတွေးတာလေးကူကယူယူသေးသေးနဲ့နာယုံမဲရှိတာထင်တယ်ဟင်အတွင်ဓမ္မဂတိကဟောနာထင်တယ်အဲယူသေးနဲ့နာလို့ကိုနာကခေါင်းလေးအေးမဲစိတ်လဲထိုင်ကြသွားမယ်ဟုတ်ကလားစိတ်ထိုင်ကြသလောက်နှလုံးအင်းလေးငြိမ်အဲတို့နှလုံးသွေးလေးကလည်းတခါတည်းတီးတီးရာကကြီးလာပြီး အကြည်တပ်ပေါက်လာပြီဆိုရင်ဒီအေးလှုပ်လှုပ်ငွေလှုပ်လှုပ်ဟာသူ့အရေးနမိတ်ဟိုတဏ္ဍာနင်းကွာပေါ်လာတာပဲမရှားပါဘူးရှားလို့ရသကောင်းတာမှမဟုတ်တာဟုတ်ကလားဗျာဟိုကျွဲပြောင်းနွားပြောင်းတာမရှိလို့ရှားရတာဒါကမသိလို့ရှားနေတာဟုတ်ကလားမသိတာသိရင်ဒီပတိလေးနဲ့စိုက်လိုက်မှတလို့မှာပဲမဟုတ်လားသဘောပေါက်လားဗျာအဲခါကြသူ့တဏ္ဍာနမိတ်နဲ့တကွာသူ့ဟာသူပေါ်လာတာပါဗျာမမျှော်လေးပေါ်လေးပါပဲ ဟုတ်ကလားဟင်မလူချင်းလေးပြနေပါပဲဟုတ်ကလားဟင်မကြည့်ချင်းလေးရနေပါပဲခင်ဗျားတို့ဟုတ်ကလားဗျာဒါလေးစလိုက်မှဒါလုတ်ပေးပါဒါထိုင်နေနေရာပြောတာလေဟင်နာရာလေးမှတ်ရင်လေနာတဲ့ပေါ်တတိလေးကပြီဒါအတွေ့ဓမ္မကတိကပဲမဟုတ်ဘူးလားဟင်ကျုပ်ဒီဒီလိုဖောက်ပြန်တတ်ပါတယ်ဆိုသူပြောပြနာပဲဟုတ်ကလားအဲ့ဒီနာရဘေးနာလေးရှိနေတယ်တိကလည်းကျုပ်ကဟောလို့တိနေပါတယ်ဟောသူလည်းခေါ်နေတာပဲ ဟုတ်ကလားမှန်ပါဟင်းတပါဟောလားနှစ်ပါဟောလားနှစ်ပါဟောအာဟင်အာတပါပြောလို့ပြောနှစ်ပါပြောလို့ပြောနဲ့နာရာလေးကလည်းဓမ္မဂတိကဟုတ်လားဟဲ့အဲ့ဒါယုဓမ္မဂတိကထင်တယ်နာရောနာမန်သူလေးမရှိဘူးလားဟဲ့ဒါသိဓမ္မဂတိကမဟုတ်လားအဲ့တော့တပါဟောလားနှစ်ပါဟောလားဟင်တပါဟောတာကြားလားနှစ်ပါဟောတာကြားလားတပါဟောတာမှမကြားလို့နဲ့တူပါဗျာဟင်ဟင် အဲ့ဒါဟောနေတာပဲဒါနှစ်ခုအဓိကပဲဟုတ်ကလားဗျအဲနာဝကလည်းဟိုထိတာလေးရောပြီးတာလေးရောတရေလူတေကောင်သုံးနေတယ်ဟဲ့ပြီးတော့ကိုကိုကတွေ့တဲ့အတွက်ပူရောမဖြစ်နိုင်ဘူးလားနာရာလေးရောနာရာလေးနဲ့ပြီးတာလေးနှစ်ခုမရှိဘူးလားအဲပြီးတော့ကိုကိုကတွေ့တဲ့အတွက်ပူရောမဖြစ်နိုင်ဘူးလားအဲသူတို့အဓိကဗျဒါဝိညာဉ်တက်မဲ့နေရပါဗျသတနာလည်းသူပါဗျဝိဒါလည်းသူပါပဲဗျဟုတ်ကလားပြီးတော့တမထဖြစ်မှလည်းသူပါဗျဝိပဿနာလည်းသူပါပဲဗျဟုတ်ကလားဗျ အေးဟိုတွေးလို့တွေးတယ်ဆိုတာကတရားခွင်ကထွက်ပြေးတဲ့စိတ်ကိုလိုက်ဖမ်းတာပါဟုတ်ကလားဒါတရားခွင်ကဟိုအသိမခံနိုင်လို့ထွက်ပြေးတာတင်ဟဲ့ဟင်ဒါတရားခွင်ကထွက်ပြေးတဲ့တရားခံလိုက်ဖမ်းဟုတ်ကလားဗျာဟိုကြာကြာတယ်အဲမြင်းမြင်းနဲ့နာနာနဲ့ဟိုထိုင်နေချိန်တော့ကြားတာကူတော့ပဲရှိပါလိမ့်မယ်ဟုတ်ကလားဘာလို့နာပိတ်လို့မှမရတာကိုဒါလည်းပဲဟိုအပြင်ကအတန်နောက်ကကိလေသာကပ်ပြီးလာမှာသို့လို့ ကြားတာကြားယုံညနဲ့ပြီးပြီးအောင်တကားပိတ်ခိုင်းတာပါဒီနေရာလေးတရားယောဂီတို့ဒီအောက်ပိုင်းညနေမှာမတွေ့နိုင်ဘူးပါဘူးဟုတ်ကလားဗျာအဲ့တော့ဒီတွေးမှုနဲ့ဟိုကြားမှုဒီနှစ်ခုကခုချိန်မှာတမထထူထောင်နေတဲ့အချိန်မှာယုံနာဖြစ်ပြမတွေ့သေးပါဘူးဟုတ်ကလားဟင်သူ့တော်တို့ဟာလာကိုရန်သူကင်းတောင်းရုံလောက်ပဲနေမှာပါပဲဟင်တို့ဈဉ္ဉံကမ္မထံသိပြန်ပြီးမှတ်တဲ့ယောဂီကဟော ဘယ်လှမ်းနဲ့ညာလှမ်းနဲ့ဒါပဲမှားရတာထင်တယ်ဟင်ဒါပဲလားပူသေးလားနောက်တစ်ချိန်ကြတော့ဟောနောက်တစ်ချိန်ကြတော့ဟောနောက်တစ်ရက်ကြတော့ဟောဒါပါပဲမို့လေဒါပါပဲဖြစ်နေတာနဲ့တူပါမင်းသူတို့ဒါပါပဲကြီးတယ်ဟောလားဟင်အာမြစ်စာရဲကြီးပြောတာနေမှာဟဲ့ဟင်ဟိုတစ်ချက်မှတော်ပြီလေအဲ့ဒီတစ်ချက်မှထဲမှာဘယ်နှမ်းတယ်ဆိုတဲ့ထဲမှာ ကြွတာရောနှမ်းတာရောချတာရောထိတာရောပါဘူးလားအေးအဲ့ဒီနေရာမှာကြွတယ်နှမ်းတယ်ချတယ်ထိတယ်နဲ့တော့စိတ်ကမရှိတော့ထွက်သွားလူတုတ်တူကြီးဖြစ်နေတာဗျာအဲ့ဒါကြီးတွေကလာလာလျှောက်တာပေါ့ဘေးဆွဲသွားတယ်လို့လို့လဲတော့မလိုလို့စွာအဲ့ဒီမလိုလိုတွေကဟိုစိတ်မမမနိုင်လေးပဲနဲ့ဘာလို့အဲ့လောက်ထိချိုးရတယ်လဲအဲ့ဒါကဟိုတို့ဝိပဿနာညာမှာဟိုတစ်ချက်မှတ်နဲ့ညာတိက သိပ်များနေပြီးတော့ရုပ်ကမလိုက်နိုင်တဲ့အချိန်မှာစိတ်ကိုအလုံးပေးသောအားဖြင့်နှစ်ချက်မှတ်ကိုတိုးရပါတယ်။ဟင်နှစ်ချက်မှတ်နဲ့လည်းစိတ်ကအလုံးသွက်နေတယ်ရုပ်ကမလိုက်နိုင်ဘူးဆိုမှသုံးချက်မှတ်ကိုပေးရပါတယ်။ဟုတ်ကလားဗျ။သုံးချက်မှတ်နဲ့လည်းစိတ်ကမရဘူးအလုံးကိုပေါ်ချောင်ချောင်ဖြစ်နေဆိုရင်တော့တို့မှာဒီသုံးသုံးရင်တော့ယောဂီဘိန်းချောင်နေတဲ့တတ်ထိုးတပတ်လျာမှာ၄၅ပတ်လဲနေတော့ဒါဘိန်းချောင်တော့မဟုတ်ဘူးလား။ဟုတ်လားဗျ။ဘိန်းချောင်တော့တတ်ထိုးတယ်အဲ့ဒါကြောင့်မှထိတယ်ပြီးတယ် အဲ့လိုမှားတာအဲ့တော့တို့ကလည်းဟိုရှာချီသေးတယ်ပြီးတယ်ဆိုဘာပြီးရမှာဘူးခင်ဗျာဟိုသိချင်တာသိမှတ်တာတာထိုးတာပါဟိုမှာပဲပြီးပြီးမပြီးပြီးဟုတ်ကလားဗျာအဲ့ဒါကဟိုညံမတက်မလောပါလေခုဒီကဟိုဟိုတို့ရှုွက်နဲ့မှသိတက်အောင်လုပ်နေတဲ့အချိန်ပဲထင်တယ်ဟဲ့ဟင်ဟိုအလှမ်းနဲ့အမှတ်နဲ့ဒီလိုထင်တယ်ဘယ်နှမ်းနဲ့ဘယ်မှနဲ့ညာနှမ်းနဲ့ညာမှနဲ့ဒါတက်တော်ပြီဟုတ်ကလား ဟေ့သူ့ရုပ်ကလေးနဲ့သူ့နံတင်ပေးနေတာပဲမဟုတ်လားသူ့ရုပ်ပေါ်သူ့နံတင်မှုရလုပ်နေတာလေဟေ့ဒီချိန်မှာဓမ္မတော်ပြီအဲ့ဓမ္မမှာဟိုကြွတာရဲ့လှမ်းတာရဲ့ခြားသွလိုက်တာရဲ့ထိသွားတာရဲ့တို့လေးချက်ပါတယ်လေဟင်တလမ်းမှာဟိုခီးလေးဟိုလေးမျိုးခေါ်ရမလားဟဲ့အဲ့ဒီနေရာမှာတချို့ယောဂီကကြွတာကိုအများသောအားဖြင့်တွေ့နေတတ်ပါတယ်ဟင်ကြွလာရင်အေးကနေရှင်းမသိဘူးဟင်မသိခြင်းလေး အေးအေးတာလေးနဲ့ဟိုအေးမှရပ်သွားတာလေးနဲ့အေးတာလေးနဲ့ရပ်သွားတာလေးနဲ့ဟိုကြွားလိုက်တဲ့ချိန်တော့အေးမှာပဲဒီနေ့အဲကြံတဲ့ချိန်အေးပါဦးမလားအဲ့တော့အေးတာလေးနဲ့ရပ်သွားတာလေးနဲ့ဒါလေးကြည့်နေရင်စိတ်မဝင်စားနိုင်ဘူးလားတခုခုပေါ့ဗျာဒါမို့လို့အနှမ်းမှာဖြစ်တဲ့အလှုပ်ကိုသိတဲ့ပုဂ္ဂိုလ်ကလည်းလှုပ်တာလေးနဲ့သိတာလေးနဲ့တော်နေလှုပ်တယ်တော်နေတောက်သွားပြန်ပြီလှုပ်တယ်တောက်သွားပြန်ပြီကြည့်နေတာဟုတ်ကလားဗျာဟင် ဟုတ်ကလားဗျာတခုပြီးတခုလေးမိတာလေးကိုကတ်မှတ်နေရင်ကြိုင်လေးခုလုံးတော့သူပေါ်လာတာအာထုခတာယောဂီကလေးခုလုံးပေါ်နိုင်မှုဟုတ်ကလားဗျာသဘောပေါက်ဗလားဘာတွေ့တွေ့တွေ့တာလေးကပ်ပြီးတော့ဒါလေးရှုနေလိုက်လို့ရှိရင်သူဒီပေါ်လိုက်ပြောက်လိုက်ပဲတင်တယ်ဟင်သူ့လက်ကြပေါ်မှာပဲလေသူ့လက်မဟုတ်မဟုတ်ရင်ပြောက်မှာပဲတင်တယ်ဟိဟင်ဒါလေးရဲ့လှုပ်ရှားမှုသိနေရင်ယောဂီတို့သာနာအပ်တက်သွားရင်ဝရိယတက်သွားပြီ ဟုတ်ခလားဒီနောက်ကလေးမှမတွေ့လို့ရှိရင်တော့ခန္ဓာအကြပါရင်ဝရိယလည်းကြပြီဝရိယတွေမဟုတ်ဘူးခြေကလုံးကြီးပါနောက်ကတောင်းပြီးဟိုတိုင်ကပ်ပြီးတိုင်ကပ်နေထမှာဗျာဟုတ်ကလားအင်းသူတို့ခေကြမှာတောက်တက်ကမ္မထံပါပြီဟင်ဘင်းညာကမ္မထံကြတဲ့တောက်တက်ကမ္မထံထိုးသေးလားဟင်ဟင်အထိုးသေးအေးနတ်တလူမာဘုံဘယ်နဲ့တုန်းဟဲ့သုံးမျိုးဖြစ်သွားသဘော ထိုင်ကမ္မထာရယ်ဈဉ္ညာကမ္မထာရယ်ဟိုတိုင်မီကမ္မထာရယ်သုံးမျိုးလားဟင်အဲဒုနတလူမှာသုံးမျိုးလားခင်ဗျာဟင်ဟင်အဲ့လောက်ထိမှတ်ပေးသားမှာဟုတ်ကလားဗျာဒါလေးတွေမှာအကောင်းလာရင်သူ့ဟာသူဟိုမှတ်ညာဆိုတာတက်လာတာလေဖြစ်ပြနေတာလှုပ်ရှားမှုတိတာကိုမှတ်ညာလို့သုံးတယ်တို့သာတို့တော့တမာရိညာပေါ့ဗျာဟင်အဲ့ဒီမှတ်ညာထက်လာပြီဆိုမှအပညာကသူ့ဟာသူပွင့်ရတာဟုတ် အသိဉာဏ်ရလို့ဒီကြားမရှိဘူးဒီမှတ်ဉာဏ်ပေါ်မင်းနေရတာဟုတ်ဟုတ်ကလားဗျာမှန်အားကောင်းမှအဲအမှတ်တွေကို စိတ်နေမှအမှတ်တက်မှာလေအဲအမှတ်တက်မှာလှုပ်ရှားမှုပြီးတဲ့မှတ်ဉာဏ်ဆိုတာတက်လာလိမ့်မယ်အဲ့ဒီမှတ်ဉာဏ်တက်လာလို့ဒီမှတ်ဉာဏ်လေးကိုဟိုဘယ်နေရာကမှတ်လိုက်မှတ်လိုက်လှုပ်ရှားမှုပြီးနေပြီဆိုရင်မှတ်ဉာဏ်ထပ်ပြီးတင်နေဟိအဲ့ဒီခါကျမှဖြစ်တာလေးကဘယ်လိုပြီးတာလေးကဘယ်နဲ့ဆိုတာယုံနာနှစ်ပါးကွဲပြီးတဲ့အတိညာဏ်ကပေါ်ရတာ ဘောပေါက်သလားဗျာဟင်ဒါကဟိုတို့ဘာမှမသိသေးတဲ့ယောဂီများအတွက်လမ်းပြပေးနေတာလေတို့ဒီကိုလာပြီးအလျှောက်ရလွတ်အောင်ပြောနေတာပါပဲဟုတ်ကလားဗျာဒီလျှောက်လက်ဓာပဲထူးမှာမဟုတ်လို့ပါဟုတ်ရှင်နေဗျာထူးမှာမဟုတ်လို့ဒါပဲပြောရတာပါဗျာဟုတ်ကလားအဲမမီတစ်ချက်မီတစ်ချက်ပဲတွေ့ရသေးတယ်ဟုတ်ကလားဗျာဟင်ဟိုထိုင်မလောက်မမိတာလေးလည်းရှိဘာဖြစ်လို့တော့ ဟုတ်ကလားဟိုကရှုွက်နဲ့မှတ်သိတဲ့လို့ပေါ်တာဟုတ်လားဟုတ်ကလားပေါ်လာရင်ယောဂီတို့ကဒူပြောတာတွေကရှုမှန်နဲ့မျက်ခွက်တဲ့လို့အရေးပေါ်ရင်မှန်ကြည့်ပြီပါဒီလိုတင်တယ်မှန်ကြည့်လေအရေးထင်ရှားလိမ့်မို့လားသူတို့ကမမြင်ဘူးမမြင်ထင်အဲ့ဒါလေးပေါ်အဲ့ဒါလေးလျှောက်လိုက်ကြည့်ကုန်သွားသွားရောဝေးပြောက်မိန်ပြောက်ဟုတ်ကလားဗျဟင်အဲ့ဒီယောဂီဟာဘာဖြစ်တတ်သတုံးတကယ်လို့ဟိုကြက်တန်းဆံဦးတို့ခေါ်มาပေါ့လေ ကျွတ်ွယ်နဲ့မသိကလေးမတော်တဆတဲ့တော့လို့ပေါ့ဟင်ပေါ်လာလို့ရှိရင်လေဝန်ပါလာတတ်တယ်သွားပြီးတက်စိတ်ပေါ်လာရင်ဘဝမငြိမ်တော့ဘူးလေဟင်ဟင်ဝန်ပါစိတ်မပေါ်ပါနဲ့သူပြတာကြည့်နေသားမှာဟုတ်ကလားတကယ်လို့ဝန်မตาလို့မနေနိုင်ဘူးဆိုတာခြင်းตาကြသားမှာရှုပ်ွက်တော့မလုပ်ပါနဲ့ဟုတ်ကလားဗျာဟင်မตาရမနေနိုင်ဘူးဆိုတာကြပါဟုတ်ဗျာဒီတော့ရှုပ်ွက်ကလေးတော့မလွတ်လိုက်ပါနဲ့ ဟင်ရှုခွင့်နမသိတဲ့လို့ပေါ်တာဟုတ်ဗျဟင်ပြီးတော့တို့ဒါလေးပေါ်နေလို့ဒါလေးတွေ့ရရင်နောက်တစ်ချီဒီလိုရအောင် လုပ်မယ်လို့မျှော်သိဝင်တတ်ပါတယ်သွားမယ်မျှော်တွေကတက်စိတ်ပေါ်သွားပြီလေဟင်ဘဝင်ငြိမ်မအောင်မလားဗျာဒီတဲ့ကတော့ဒီမနှော့ကြည်တတ်ဆောင်ရှိတော်ဘူးဟုတ်ကလားဗျာအဲ့တော့မျှော်သိလည်းမထားပါနဲ့ဟိုယောဂီတို့တာဝန်က ရှုခွင့်နမသိတဲ့ဘူးဒါပဲထင်တယ်ဗျာဟင် ဟင်ယောဂီတာဝန်တာပဲရှိတယ်တီးတယ်မပူပါဘူးဟုတ်ကလားဗျာဟင်အဲအဲ့တော့တို့ရှုွက်နဲ့မှတ်စိတ်ကလေးကိုတက်အောင်လုပ်ပေးပါပြီးတော့တို့ဒီအမှတ်ပူကောင်းတဲ့ယောဂီဟာသိစအားကိုအဓိကထားပေးပါသူ့လိုက်အားကိုမသုံးပါနဲ့ဟုတ်ဟုတ်ကလားသိစအားကသမထတောင်းယူတာတည်းဟိဟင်သူ့လိုက်အားကဝိပဿနာကြောင့်မှသုံးပါလေဟင်မှညာရင်ကြီးဆိုတဲ့ခါလာကြတော့သူ့လိုက်အားလေးသုံးပေးရတယ်လေဟုတ်ကလားဗျာ စိတ်သာအကိုသုံးပေးပါဘယ်ဟာလှုပ်လှုပ်ဟိုအမှုမဲ့အမှတ်မဲ့မဖြစ်စေပဲနဲ့အမှုနဲ့အမှတ်နဲ့ထင်တယ်ပြုတ်ဟင်အဲ့လိုလေးဖြစ်အောင်လုပ်ပေးပါဟုတ်ကလားဗျာတို့နာဝနဲ့လေးနဲ့တဲ့နေပြီဟုတ်ကလားထိုင်နေလဲပေါ်နေပြီဟုတ်ကလားဗျအင်းပျောက်သွားရင်လည်းညာအာယုံပြုတ်ချက်ချင်းပေါ်ပြီဒီလိုဆိုရင်ဒီမှတ်ညာလေးရင့်ကျက်နေပြီလို့ပြောရမှာဟောလေ မှညာရင်းကြတာနဲ့စိတ်ရင်းကြတာတူပါပဲဟုတ်ကလားသူကစိတ်တောင်းယူထားရတာဟုတ်လားကိလေသာညင်ပြအောင်သူတောင်းယူလုပ်ပေးနေရတာဟုတ်လားဟင်ပြီးတော့စိတ်နဲ့ကိလေသာတွဲနေတာကိုခွဲပေးတာလဲအဲ့ဒီမှညာလေးကခွဲပေးနေတာပါဗျဟုတ်ကလားဗျဟိုစိတ်ကလေးတစ်ခုကိုသွဲသိနေမှစိတ်နဲ့သူလူကိုလူလူနေကြတာမဟုတ်ဘူးလားဟင်အခုဒီဟိုမှသိဘက်ကတို့မနေ့ကဆွေးနွေးခဲ့ကြတဲ့အတိုင်းဆိုငါးပြားပေါ့ငါးပြားထပ်တော့ဆယ်ပြားလာဖြစ်နေတာလေဟင်အဲ့လိုစီလုံးမှု မှန်အားကောင်းလာတဲ့အတွက်စိတ်ဒီမှညာတော့ကိုပါနေပြီဟုတ်ကလားဗျာဟင်အဲ့တော့ဟိုအစွဲသိကကတ်တာပါအောင်မလားဗျာအဲမကတ်တာလို့ရှိရင်ဒီကိုလဲစိတ်ငြိမ်စိတ်စိတ်ငြိမ်မနှောကြည့်တာကလေးကြောင့်တဖြည်းဖြည်းပေါ်နေမှာပဲဟုတ်ကလားဗျာပေါ်နေပြီဒါလေးကိုတို့အမြဲတမ်းသူ့ကိုရင့်ကျက်အောင်မွေးပေးပါဟုတ်ကလားမွေးပေးရမှတ်တယ်တို့9မိနစ်ဟုတ်ကလား6မိနစ် ဒါလေးဒီအကြည့်ခံနေပြီရှုွက်ထက်မှာဝတ်နေပြီဆိုရင်ဟိုဝရိယအားလေးတိုးပေးပါဒါကိုစူးစိုက်အားလို့သုံးပါဟုတ်ကလားဒီနေရာမှာတို့ဆရာများများကသူတို့ကြိုင်တဲ့ဘူနဲ့ဟိုတတ်လှန်ပေးတတ်ပါတယ်ဟုတ်ကလားဗျာပညာဘူကြိုင်ပြီးတော့ကြံတဲ့ဘူတွေကိုဟိုအယံဖြစ်နေထားသုံးတဲ့ဆရာများကြဟိုဆရာမြတ်တီကြတော့ဒီနေရာမှာယောဂီအပီလေးကပ်ပေးအပီလေးကပ်ပေး ဟုတ်ကလားဟိမှန်ပါဗျာအတိကတော့ဟောဝရိယနဲ့တတိမပါဘဲနဲ့ကတ်လို့ရမလားမရဘူးအတိကတဲ့ဆိုတတိမဆိုင်ဖ ೇನೆ ရလို့ရမလားအတူတူပဲဟုတ်ကလားဒီနေရာမှာတို့ဝရိယကိုဟိုဘူနေရာတင်ပြီးတော့ကြာတဲ့ဘူဒီကိုအရာဖြစ်ထားနဲ့ဟိုအာထုတ်ခဲ့တဲ့ဆရာများတို့ကသူလမ်းပြတဲ့ခါကျတော့ယောဂီဒီနေရာဝရိယလေးတိုးလိုက်ဒီလိုထင်တယ်ပြုဝရိယလေးတိုးတော့ဟောတတိဆိုင်ကြသွားမှာမဟုတ်ဘူးလားတတိဆိုင်ကြသွားရင်အတိဒီ ဒီမှာပဲထိသမျှသိနေမှာမဟုတ်ဘူးလားအတူတူပဲမဟုတ်ဘူးလားဟင်ဟိုတတိကိုဥဆောင်ပြီးတော့ဂျာနဲ့ဘူတွေကိုနောက်လိုက်ဖြစ်နဲ့တို့ထားပြီးအောင်ချက်ကောင်းသွားတဲ့ဖရာများများကြတော့သူတို့ကလည်းသူတို့သွားတဲ့လမ်းကိုပြတဲ့ကာလကြာယောဂီတတိစိုက်ပေးလိုက်ဒီလိုပြောမှထင်တယ်အဲတတိစိုက်တော့ဟောဝရိယမပါဘဲနဲ့စိုက်လို့ရမလားအဲစိုက်ထားမှတော့အတိရောဟိုရင်းစီရင်းရင်းနိုင်ပြီလို့လားကန့်နေပြီအတူတူပဲ အဲ့တော့ဒီသုံးခုဘယ်ဟာနဲ့တက်လန့်တက်လန့်ယောဂီတို့ထိသလောက်သိသိချင်တာပဲသဘောပေါက်တယ်ဟင်ဟုတ်ကလားဗျာဒီမှာဟိုပင်ကိုအထဲရှိနေအထဲပြီးခေါ်မှာပေါ့ဟိုအေးလုံးလုံးနဲ့ဟိုလုံမှန်းပြီးတာလေးရှိတယ်လေသို့မဟုတ်အထီလေးနဲ့အတီလေးရှိတယ်လေအဲသူ့ဘော်ကိုနောက်ကမှတ်လို့ပြီးနေတဲ့မှတ်အားလေးကြောင့်ဖြစ်တယ်သူဟိုစူးစမ်းအားခေါ်မလားဟိဝိတာရအားလို့သုံးမလားဟိ အောက်မေ့ခင်ရင်အားလို့သုံးမလားဟိအတူတူပဲမဟုတ်ဘူးလားဒါလေးကိုဒလသတိဒလသတိအောင်တရားကပ်ပြီးတော့မှတ်ပေးနေရင်သူ့ရုပ်ရဲ့အထီကိုသူ့နာကသိပြီးပေးမှထင်တယ်အဲသူ့ရုပ်ပေါ်တာသူ့နာတင်တာသူ့ညာတင်တာသူ့ဟာသူ့သွားမှာခင်ဗျားတို့လုပ်ဖို့မလိုဘူးလိုက်လဲရှာမနေနဲ့သဘောပေါက်လားဟင်အဲ့တော့တို့ဒီတမာရိညာရင့်ပန်နေတဲ့ယောဂီများဟိုတမာတိနမိတ်အမြဲတမ်းပေါ်နေပြီးရင့်ကျက်နေပြီးဟုတ်ကလားသူဒီ ဟိုတုံရင်းခါချင်းမရှိတော့ဘဲနဲ့ရှုွက်ထဲမှာငြိမ်ငြိမ်သက်သက်နဲ့ဝတ်ပြနေပြီဆိုစိုက်အားလေးသုံးပေးပါသဘောပေါက်သလားဟင်နာမသုံးယောဂီအတွက်ပြောတာလေဟုတ်ကလားဗျာဒီနေရာမှာတို့နံပါတ်2ယောဂီပြီးတော့နံပါတ်3ယောဂီအဲ့ဒီတို့စိတ်ကလေးတန့်ရှင်းနေတဲ့အချိန်မှာဟုတ်ကလားဟိသွဲစိတ်ကမကုန်သေးဘူးဟုတ်ကလား စွဲသိက္ခာဆိုင်ရာမဲ့နဲ့မှမတရမချင်းကုန်မမလားဗျာမကုန်ရင်သူဒီထိုးသိမရခံစင်းနေနေလိမ့်မနော်ဟင်သူထိုးသိတော့ရတော့ဦးထင်တယ်ဟိခံစင်းနေနေမယ်ဟုတ်ကလားဗျာအဲ့တော့တို့ယောဂီတွေဘသူကဘယ်ညင်ဘယ်တရိုက်အားကြီးတယ်ဆိုတာတို့မသိဘူးစွဲသိသိတယ်သူ့လူသူကြိုက်ထားတာဟုတ်ဟုတ်ကလားဟင်သူ့လူသူအုံချထားတာထင်တယ်ဟုတ်ကလားဗျာ ဖရိုက်လိုက်လို့ဟုတ်ကလားတို့မြင်ရောင်ကြားရောင်ဆိုတာပေါ်လာတတ်ပါတယ်ဟုတ်ကလားဒီနေရာလဲပေါ်တတ်တယ်ပြီးတော့တို့လက္ခဏာညာကိုမြင်မဲ့အနိစ္စဒုက္ခအနတ္တအဲ့ဒီလက္ခဏာညာမြင်နာနည်းရဲ့ပေါ်တတ်တယ်ဟုတ်ကလားလားဟင်အထက်ညာမရောက်မချင်းတာသူ့နေရာလေးနဲ့သူဟိုတို့ဟာခေါ်မလိုက်ခြုံကိုတိုက်ခေါ်မလားဟင်တတိအလစ်တိုက်တာခြုံကိုတိုက်ခေါ်မလားဟေးသွဲစိတ်ကနေပြီးတော့အနုတ္တိယလက်ငုပ် ညင်ကိုကင်ပြီးတော့တို့ဇရိုက်လိုက်လို့ညင်အောင်ကြားအောင်နေပေါ်တတ်ပါတယ်ဟင်ဟိုတို့သရာအားကောင်းတဲ့ပုဂ္ဂိုလ်ကြတော့ဖရာဒီယဟန္တာဒီနတ်ဒီဓမ္မာဒီပေါ်လိမ့်မယ်ဘယ်ကမှလာမပြဘူးခင်ဗျားတို့ညင်ကခုနဆွဲသိကအနုတရားလှုပ်ပြတာသဘောပေါက်လားဟုတ်ပါဘူးဟင်ဟုတ်ကလားအဲယာကအာကြီးတဲ့ပုဂ္ဂိုလ်များကြတော့ဟိုသူ့ရဲ့ဆန်းကျင်ပဲဖြစ်တဲ့အပုတ်တွေအပွားတွေအာသူဘခေါ်မလို့ တချို့များအလောင်းကောင်းကြီးလည်းရှိထိုးကြလာတာတို့ပုတ်ကလာများမြုပ်နဲ့မော်ကြလာတာတို့ဒီလိုလဲပေါ်တာပုတ်ကလာပြီးတော့ယာကံအားကြီးတဲ့ပုဂ္ဂိုလ်မာနပါပါအောင်မယ်ဆိုလို့ကိုကိုကိုညာနိုးမှုအထင်ကြီးမှုအားကြီးတဲ့ပုဂ္ဂိုလ်ကြတော့ကိုဝန်ကြီးဟောင်းလောင်းကြီးလည်းတွေ့တတ်ပါသေးတဲ့ဟင်ဒီလိုလည်းတွေ့တတ်တယ်တို့မဟုတ်ရင်ဆန်းကျင်ဘက်အမျိုးသားယောဂီဖြစ်ခဲ့ရင်အမျိုးသမီးချောချောလှလှလေးတွေတွေ့တတ်ပါတယ် ဟုတ်ကလားအမျိုးသမီးဖြစ်ခဲ့ရင်အမျိုးသားချောချောလှလှလေးတွေတွေ့တတ်ပါတယ်ဟုတ်ကလားဗျာဟေးဟိုတို့ຢာကလက်ငုံနဲ့တို့ပြီးတော့ယောဂီတို့ဖြတ်တော်မှာမဟုတ်လားဟဲ့မှန်ပါဗျာဟေးဒါဘသူကဖြတ်တာတော့သွဲသိတာအပြင်ငါများထင်မနေနဲ့ဟင်ဘယ်တစ်ဖေမှခင်ဗျားတို့၆လုံးမရဘူးဘယ်တရေမှ၆လုံးမရဘူးဟင်ဟင်ဟင်ဟင်ကမ္မထာယူစွာကိုညင်ကိုမနိုင်လို့ယူတာဟုတ်ကလားဗျာဟင် ကမ္မထာကယူသေးတာတဲ့အမျိုးမှမဟုတ်ဖ ೇನೆ ဟုတ်ကလားဗျဟင်ဒေါသအာကြီးတဲ့ပုဂ္ဂိုလ်ကြတော့သူရရဲ့တန်ရရဲ့တွေဖြေမှာပြီမဲ့ခုတ်ထစ်ဖြတ်တော့တွေ့တော့သူမိုးကိုကိုပြန်ကြည့်လိုက်လဲတခါတည်းထဲထဲမှာသူရဲ့တန်ရဲ့နဲ့မကြည်ရဲ့လောက်ဖရာပေါ့လေဟင်ဒေါသဆိုတဲ့ဟိုထက်တဲ့ဒေါသကိုကြောက်တဲ့ဒေါသဖြစ်အောင်လုပ်ပြရမှာဟုတ်ကလားဗျအဲမောဟတို့တော်တွေးတောင်တွေးသမားတို့ကြတော့တခါတည်းသဘင်စုပ်ဖွားနဲ့ ဟုတ်ကလားမုံတုံတုံပေါ်တာပါဗျဟင်ဟင်ဟင်တရားအာကြီးတဲ့ပုဂ္ဂိုလ်ကခုနဘုရားတရားလေပညာအားကောင်းတဲ့ပုဂ္ဂိုလ်သာမပေါ်တာဟုတ်ကလားဒါကဟိုအာကြီးသူကိုဆိုလိုသည်ຢာကတော့လူတိုင်းရှိပြီးဟုတ်ကလားဒေါသလည်းလူတိုင်းရှိပြီးဟုတ်ကလားမောဟလည်းလူတိုင်းရှိပြီးဟုတ်ကလားဖျားက6မျိုးခွဲလို့9မျိုးခွဲ9မျိုးလုံးရှိပြီးဒီမျိုးတောင်ဖြစ်နိုင်တယ်ဟင်ဟင် ရှိတာဟိုဒီတာမန်ရှိတာကိုဆိုလိုတာမဟုတ်ဘူးလေအားကြီးတာကိုဆိုလိုသည်လူယောဂီတိုင်းဒီနေရာရောက်ပေါ်ရမယ်လို့ပြောတာမဟုတ်ဘူးဟုတ်ကလားဗျာဟင်အလွန်အားကြီးတဲ့ပုဂ္ဂိုလ်ပေါ်တတ်ပါတယ်ပေါ်ရင်ဟိုအမြင်နဲ့လည်းပေါ်တတ်ပါတယ်အကြားနဲ့လည်းပေါ်တတ်ပါတယ်ဟုတ်ကလားတခါတလေဟိုအမြင်လောက်နဲ့လာပြတတ်ပါတယ်အဲ့ဒါများစိတ်ဝင်စားနေရင်ထိုင်နိုင်ပေါ်တတ်ပါတယ်ဟုတ်ကလားဗျာဟင်တမျိုးမျောတမျိုးတိုးပေါ်ပါလေဦးမယ် ဟုတ်ကလားဗျာအင်းဒါတွေမကဘူးနောက်တော့ကြားတာတွေပါပေါ်လာပါလိမ့်မယ်လားကိုထိုင်းကိုပြောနေတဲ့အခြေအနေတွေလည်းရောက်ပါလိမ့်မယ်ဟုတ်ကလားဟင်ဟင်သွဲသိရဲ့လှည့်ပြားမှုလေဟိုဟာလားမစားရတဲ့အမေပဲလူတဲ့ပဲလူတဲ့ကဲနဲ့ပေါက်တယ်ကိုထင်တာပါပဲဟင်တဲလောက်ကဟမ်တူအောင်ကျုပ်တော့ခဲနဲ့ပေါက်တယ်လို့ပဲထင်တာပဲဟုတ်ကလားဗျအဲအဲ့ဒါဒီမဉ္ဉဏ်တီဃာသတမာရိဉ္ဉဏ်တီဃာသ ဟုတ်ကလားဗျဝိပဿနာဉာဏ်ကူကူကာသဖြစ်ဖြစ်တာရှိတယ်ဟုတ်ကလားဗျအဲ့တော့ဘယ်ဟာမျိုးပေါ်ပေါ်ဟင်ဖွင့်ကြည့်တွေ့မလားဟဲ့ဒါရင်ကိုယ်တွေ့လားစိတ်တွေ့လားစိတ်တွေ့ဟုတ်ကလားဗျဖွင့်ကြည့်မလို့ရပါဘူးဟုတ်ကလားဗျဟင်တကယ်မြင်တာလားမြင်အောင်ကြားအောင်လားမြင်အောင်ကြားအောင်တကယ်မြင်တာမဟုတ်ဟုတ်ကလားဗျဟင်တွေ့သေးရဲ့ ငွေနှောက်မှုခေါ်ဗျာဟုတ်ခလားအဲ့တော့တို့ယောဂီများတွေ့လာခဲ့တော့ဘယ်လိုဟာမျိုးတွေ့တွေ့တွေ့တဲ့ဟာကိုတကယ်မဟုတ်ဘူးသဘောပဲလို့မှတ်ချက်ချပေးပါလားဒီမှတ်ချက်ချမပေးရင်သူ့ဘောအထင်ကြီးနေမှထင်တယ်ဟဲ့ဘာလဲဆိုပြီးဆွဲလန်းကောမဆွဲလန်းနိုင်နိုင်ဘူးလားအဲဆွဲလန်းနိုင်တယ်တကယ်မဟုတ်ဘူးသဘောပဲဟုတ်ခလားဟင်ကိုယ်တွေ့မဟုတ်ဘူးစိတ်တွေ့ပဲဒီလိုလေးအာရုံပြုပေးသမှာ ဟုတ်ကလားဗျဒီလိုဆိုရင်သူ့ဘောကိုဟိုတို့အဆန်းကိုမျောတဲ့စိတ်ဒီအဆန်းတွေ့တဲ့အတွက်အဲ့ဒါလေးကိုတာယာနေမှာဟာတုံမသွားနိုင်ဘူးလားရမသွားနိုင်ဘူးလားအဲတုံသွားရသွားပြီဆိုတဲ့အခါကျမှအဲမြင်ရင်လည်းမြင်တယ်မြင်တယ်တွတ်တုံနဲ့သူ့ပြန်လိုက်သေးသမ်းပါဟုတ်ကလားကြားရင်လည်းကြားတယ်ကြားတယ်သူဓာတ်နဲ့သူ့ပြန်ခုတ်ပေးသမ်းပါဟုတ်ကလားဗျမြင်တာမြင်တယ်လို့သာမှတ်ချက်လိုက်ကြားတာကြားတယ်လို့သာမှတ်ချက်လိုက် ဟုတ်ကလားဒီလိုဆိုအကြတဲ့ရှိတိုးနိုင်နေပါပေါ့အဲတိုးနိုင်တော့အကြလားအကြဟာအကြနဲ့ရပါမယ်အမြင်အမြင်နဲ့ရပါမယ်သဘောပေါက်လားဟင်ဒါမို့ဘာပဲညာပဲဘာပြောသွားတယ်ညာပြောသွားတယ်ဖြစ်ပေါ်မှာပေါ့ဟင်ဟိုသူများတင်းပြောအောင်မတို့စိတ်ကြီးအမျိုးပါဟင်ဒီလေစိတ်ကြီးပါနေတော့အာရောခဏမှာဟင်ဟင်အဖိုးထွန်းတောင်လာတရားထိုင်ဟင်ပေရောထိုင်တိုင်တော်နေဝင်းစင်ပြူတော်ကြီးထွက်ဟင် ဟိုဝင်လာတယ်ထွက်ဆင်းပြီးတော်ကြီးထွက်သွားတယ်အဖိုးနှခေါင်းကလည်းဆင်းပြီးတော်ကြီးတောင်ဝင်နေထွက်နေကြလားဗျာမဟုတ်ပါဘူးလေပါပါဖို့အဲဒါပဲထွက်နောက်တော့သူအဲ့ဒါလေးမှရင်မှရင်နဲ့တခါတည်းခမည်းကဒီမှလာအထွားမှာမဟုတ်ဘူးဒါခမည်းနေရမဟုတ်ဘူးလာလာလာလာလာခေါ်သွားတယ်ယုံကြည်ကတော့အသေးကောင်ကြီးပေါ့လေဒီမှာငုတ်တုတ်ကြီးကျုပ်ကတော့မှတ်တအောင်မင်းနေတာဟိုသူကတော့ပါသွားတာတတော်ဆင်းတတော်တက် တတော်ဝင်တတော်ထွက်နေတဲ့တဏှာပြည့်ကဏီကြတော့မှရှိကလမ်းပြတဲ့ပုဂ္ဂိုလ်ဖြတ်ဆိုပြောက်သွားမှဟင်းဆိုပြီးဒီရောက်လာဟင်အဲတလာလာကုန်လေဖေကြီးအဖေဥထုံးတောင်အဲ့ဒါနဲ့ပြီးသွားဟင်ဟင်တတတကယ်မဟုတ်ဘူးဟုတ်ကလားဒါဘောအနုတ္တရာကြောင့်ပေါ်တာလေအဲ့တော့သူ့ကိုမဆွဲပါနဲ့ဟုတ်ကလားအဲ့တော့ကြောက်စရာရှိလေငကြောက်ပါနဲ့အိမ်မထဲခုခံရတဲ့ဓာလို့မှတ်ထား အိမ်မက်တဲ့အခုခါတဲ့ဒါသွေးထွက်လာဟဲ့။အိုးသွေးမထွက်ဘူးခင်ဗျာကြောက်နေနဲ့။ဟေးကြိုက်စရာရှိတယ်ကြိုက်မနေနဲ့အိမ်မက်ထဲပေါက်တဲ့ထီတသိမ့်မှထား။အိမ်မက်ထဲပေါက်တဲ့ထီတသိမ့်ဘယ်လိုနေတော့။ဟေးအာဟုတ်ပါမလား။ရလို့ရညာများပါလုံးနေဘယ်နဲ့လုံးမတော့။ဟင်ကြောက်စရာရှိတယ်ကြောက်နဲ့တကယ်မဟုတ်ဘူးသဘောပဲ။ဟုတ်ကလား။ကြိုက်စရာတွေ့လဲမကြိုက်နဲ့တကယ်မဟုတ်ဘူးသဘောပဲ။ အာယုံကြောက်အောင်ဆုံးဖြတ်ဟိုဖြတ်ချတဲ့ပါဖြတ်ပြီးမြင်တာမြင်နေမြင်နေတူတူနဲ့သူပြန်ရက်ကြာရင်ကြားတယ်ကြားတယ်သူ့သားနဲ့သူပြန်ခုတ်တဘောပေါက်လားဟုတ်ကလားဗျာဟင်သူသူကဟိုဝင်လေထွက်လေမှာရင်းနဲ့ပေါ်လာတဲ့ဒါတို့ဓမ္မနုပဒနာပဲတင်လေဟိဟင်ဟိုတို့ဟိုမြင်နေကြတယ်ဆိုတဲ့တတိစုဆောင်တော့ကဓမ္မနုပဒနာသမထနေရာသုံးတယ်လေ တို့ဝိပဿနာကြတော့အေးရင်အေးတဲ့သဘောလေးတတ်တည်လေးနှွေးရင်နှွေးတဲ့သဘောတတ်တည်လေးကြိုင်မရတွေ့မရအဲ့ဒီဓမ္မနုပဿနာအစိတ်ကိုတွေ့ရမှာဟုတ်ကလားဟိုတို့သမထတို့ကမှတ်ခဲ့တဲ့ကြားရင်ကြားတယ်မြင်ရင်မြင်တယ်အဲအဲ့ဒီတတိစုသောများကဒီဘက်ကအေးသဘောနှွေးသဘောမသိခင်ဈာကံဖြစ်တဲ့ကဓမ္မနုပဿနာမြင်အောင်ကြားအောင်ပဲဟင်ဒါသဘောများထင်တယ်ဟဲ့ဓမ္မဆိုတာသဘောပြောတာကိုဗျဟုတ်ကလားဗျာ အဲ့တော့သူကဟိုတကယ်ကိုတွေးမဟုတ်တော့အတူလားဆက်လားဗျာဟင်အစ်စ်ပါတယ်ဟင်အစ်စ်ဆိုဝယ်ထားလိုက်ဝယ်ထားလိုက်သိမ့်ထားလိုက်ဟင်ဘသူတို့သိတယ်ဟင်ဟင်ဟိုစိတ်ရဲ့ဆွဲကြောင်တွေ့တာဟိုဗျဟုတ်ကလားဟိုအိမ်မက်ထားပြီးတကယ်တွေ့တာလားဗျာအိမ်အိမ်မက်ထားလည်းအဆွဲကြောင်မဟုတ်ဘူးလားဗျဟင်ဒါလည်းအဆွဲကြောင်ပေါ်တာလေ အဲ့တော့သူကအတုစွာရွှေဒုဒုနီသည်မှတ်တယ်မှာအလွန်ကြောက်ပါတယ်သူ့ကိုဆွဲတာမဆွဲပါနဲ့မှတ်ကြည့်ပါတဖြည်းဖြည်းနဲ့မှိန်ပြီးနောက်ဆုတ်ပြောက်သွားတာများဟင်ဟုတ်ကလားဗျာမှုံပြောက်ကလေးမှိန်ပြောက်ကလေးဝေးပြောက်ကလေးနဲ့သူပြောက်သွားတာများသူ့တော့မဆွဲနဲ့သူ့တွေဘာပြုတ်ကြည့်ပါမဟုတ်ကလားလားတို့ဝင်လေထွက်လေကြောက်ပေါ်တဲ့ဟိုတို့မနောကြည်တာကြောင့်ဝင်နမိတ်ထွက်နမိတ်ပေါ်နေတာဟဲ့ ဟင်ဒါကြတော့ကိုယ်တွေလားစိတ်တွေလားဗျာဒီလိုဆိုအတူလားဖြစ်လားဗျာဟဲ့ဒါကြတော့ရွှေစစ်တို့မြည်ပြီးမှတ်တင်တာအလွန်ကြိုက်ပါတယ်မှတ်လေသူကထင်ရှားလေပါပဲဟုတ်ကလားဗျာကိုကိုတွေကြတော့ဘလောက်မှမှမှတ်တော့ထင်ရှားပါတယ်မကြောက်ပါဘူးဟုတ်ကလားဟိုမြင်အောင်ကြားအောင်ကြတော့အတုဖြစ်တဲ့အတွက်မှတ်ရင်မှတ်တော့သူမိန်ကြောက်ပါလိမ့်မယ်ဟုတ်ကလားဗျာဒါလဲယောဂီတို့ပေါ်ခဲ့တော့ တို့ခုကကြိုပြောထားတဲ့အတွက်အာဒီနေရာဒီလိုပေါ်တတ်တယ်ပေါ်လာချက်ချင်းရင်ဆိုင်နေအောင်လို့ပြောပြထားတာဟုတ်ကလားဟင်ဘာလာဟိုကုတာကြီးတဲ့ကာကွယ်ရေးအရေးကြီးဆုံးထင်တယ်ဟိဟင်ဒါကာကွယ်ရေးပြီးထားတာဗျာဟုတ်ကလားဗျာဟင်တို့မနေ့ကတော့ဘာတွေပြောလိုက်တော့ခင်အာဘယ်သူမှဘယ်သူမှမေးလို့ရတော့ဘူးခင်ဗျားတို့အာလုတ်ကြောမဲအော်နောက်ကငါးပြားတွေတဲ့ကြီးဟင်ဟင် ဟိုလောကရောမယ်ခင်ဗျားတို့မေးမှအခုမှဘယ်ကကြောင်ကြားကထွက်လာတော့ဟင်အင်းဟိုဖုန်ကြီးရဲ့အလှတကာရဲ့တရားနာရဲ့လို့နဲ့တူဟင်ရှေခိကဟိုဟိုပိတ်ချမ်းကအလျားတတော်နန်းတထွာချင်းပင်ငါလာဝင်လေအဲ့တော့အဲ့ဒါလေးနဲ့လှူကြကိုဟင်အဲ့တော့အလှူတရားဟောတော့ကြည်တော့ငပြောသေးရလဲစိမ့်စိမ့်ကိုကလည်းပိတ်ကလေးကလည်းတတော်ဟုတ်ဗျာ မင်းဆွေကလေးလည်းဆိုတော့တရားကတော့ရတာဟောရသဘောလားကြည့်တော့ငပြောတရားသိနေတော့ဒါဘယ်နှရက်ဥပမလို့ဟောတော့လည်းဟောနေတာပေါ့ဗျာငပြောသည်ကြည့်ဟိုပိဿတဲ့တတော်ဆိုဒါငါဘာနဲ့နဲ့တွဲချိုးရပါမလို့ဟောရတာတော့ရတာဟောတာလေပြီးသွားဟာအဲတရားနာတဲ့အလှတကာကလည်းနာသာနာနေရတာဒါပြီးဘသူဘလောက်ဆရရမယ်ဘသူဘလောက်ပေးရမယ်ဟင် ဟုတ်ကလားဒီလူမာကျွေးတင်သွားတာဒါဝါနားထောင်ရင်းနဲ့နာသွားဘာဟုတ်လို့ဟောလိုက်မှန်းပြည့်ဟင်တကားတရားနာတဲ့တရားကတက္ကမကြီးကလည်းနာရင်းနဲ့ဒီသာနာနေရတာဟိုမှာအိမ်မှာအကျော်ပြန်ကြော်ရမှာဟာတအသေးသားနေတော့ဘာဟောလို့ဟောလိုက်မှန်းသိဟင်အဲတော့ဟိုရွာပြန်ရောက်တော့အဲ့ဒီအကျော်တမိုင်းမိတာပေါ့ဘာတရားဟောတုံးဆိုဩကျုပ်တော့ နာသာနာနေရတာတော့အမုံမှုံထောမှနဲ့အကျော်ကျော်မှနဲ့ဒါတော့ကရောက်နေလို့ဘာမှမသိဘူးအလှတကာသွားမေးလှတကာသွားမေးလှတကာသွားမေးတော့လေရာကျုပ်လေဟိုနာသာနာနေရတာကြွေးတာဘာဘလောက်ဘာဘလောက်ဒါဘာလို့ကျုပ်မသိဘူးကာယကံချင်းဖုန်ကြီးသွားမေးဖုန်ကြီးသွားမေးဟုတ်ကာယကံချင်းဖုန်ကြီးမေးတော့ဘယ်လိုနေမလို့ဟင်ဘယ်လို ဟုတ်ကလားဗျာခုလည်းမနေ့ကဘာဟောတော့ဆိုကဘာခဏကျွေးစင်းအတွက်နေရလားဘာတော့ဟင်ရာတို့ဟာတွေမေးရတာလေဟင်ဟင်အဲတို့ဟာတွေမေးရတာလေအဲမိတိမပฏิပဒါဆိုအလယ်လမ်းတော်တာလေဒါပဲတင်တယ်ဘာဖြစ်လို့တော့ဟိုအလယ်လမ်းဆိုတာဘ ഹു တင်တယ်ဟိဘ ഹു လမ်းကိုပြောတာဟောဆိုဘ ഹു လမ်းကိုရောက်ချင်လို့ဘ ഹു လမ်းကိုသွားမှာဒီလိုပြောခဲ့တယ်ထင်တယ် အဲ့တော့အဲ့ဒီမှာတို့မိသီမပရိပရာကျင့်စဉ်ဘာတုံးလို့မေးရင်မက်ခင်တယ်ဟဲ့ဟင်မက်ခင်လီမဲ့ရောက်ဖို့တယ်ဟင်ဒီမက်ခင်ရပွားဖို့မှုဆိုရင်မက်ဖက်တယ်ဟဲ့ဒါမို့ဒီတို့မက်ခင်ဟာမာရှိနေတဲ့တတိလေးတွေပြီးဟုတ်ကလားဗျာငါးပြားစီလေးကဲ့သို့ဟုတ်ကလားဟင်တကြဆိုဒီမှာငါးပြားစီအစီ20ပါငါးပြားစီ20အစီ20ပါကောက်နေပါတကြကသူ့နေရာကြောင့်သူပြေးမှာပါ 30လည်းဒီတိုင်းပါပဲ100လည်းဒီတိုင်းပဲ1000လည်းဒီတိုင်းပဲတစ်သိန်းလည်းဒီတိုင်းပဲဒါနဲ့ဥပမာပေးခဲ့တာသိမလားဟုတ်ကလားဗျာအဲ့တော့တို့ဒီခုတတိလေးနဲ့မှတ်တဲ့အမှတ်ကိုအင်းအလေလန်းဆိုရင်ဝဲနဲ့လားရှာစီဦးမယ်ဟင်တစ်ဖက်လမ်းလို့ပြောထားတာမှမဟုတ်ပဲကိုဗျဘယ်လိုပြောထားတော့ဗျာအလေလန်းလို့ပြောထားတယ်အလေလန်းဆိုရင်တော့ဝဲနဲ့ရာရှိရလေဦးမလေး ဟုတ်ကလားတစ်ဖက်လမ်းဆိုရင်တော့ကြံတစ်ဖက်ရှိသေးတယ်လို့ပြောလို့ရအခုပြောထားတာကအလေလမ်းထင်တယ်ဟိဟိအလေလမ်းလို့ဆိုရင်ဝဲမယ်လားရှိသေးသည်ဟုတ်ကလားအဲ့တော့တို့အလေလမ်းပြီးပြီးရင်ဝဲနေရလမ်းပြီးဖို့လိုအပ်ပေးတယ်ဗျာဟုတ်ကလားဗျာအဲ့တော့ဝဲလမ်းဆိုတာဘယ်ဟာတုံးဟုတ်ကလားတို့မနေ့ကပြောတဲ့ပါတော့ ဒွေမိဘိကဝေအန္တာပပစီတေနနာတဝိတပါဟင်ဟင်အစွန်တရားနှစ်ပါးကိုမမိဝဲကြနဲ့ကွာဟင်ဟင်ယောသာယံကာမဒုက္ခံလိကနုယောကောဒါပြောတာတည်းဟင်အဲ့ဒါလည်းဝဲလားပေါ့တော့သွေးအုပ်စုဖြစ်လို့လေဟင်သွေးကအသွေးကလည်းဝဲမဟုတ်ဘူးလားဟင်ဟင်အဲ့တော့တို့ဒီယောသာယံကာမဒုက္ခံလိကနုယောကော ရောအကျဉ်းတယောက်သောပုဂ္ဂိုလ်ကတော့ကာမဒုက္ခံလိကနုယောဂကာမကိုကြိုက်တာကိုဒုက္ခံလိကအကောင်းထင်ပြီးအနုယောဂတကောက်ကောက်လိုက်ခံစားနေတဲ့သူပဲကွာဟင်ဟင်ကိုကြိုက်တာကိုအကောင်းထင်တာထင်တယ်ကိုမကြိုက်တာကောင်းထင်တာလားကိုကြိုက်တာကောင်းထင်တာလားအဲကိုကြိုက်တာကောင်းထင်တာဗျဟုတ်ကလားတစ်ဖက်ကကောင်းကြီးကောင်းမကောင်းနေနေပေါ့တစ်ဖက်နဲ့ပါဆိုင်လို့ဟုတ်ထင်တယ်ကိုကြိုက်ကောင်းတာပဲမဟုတ်ဘူးလား ဟင်ဟုတ်ကလားဗျကိုကြိုက်တာကိုအကောင်းထင်ပြီးတကောက်ကောက်လိုက်ခံစားတဲ့အကျင့်ကွာဟုတ်ကလားဒါဒီလဝဲလမ်းပဲအဲ့တော့ကိုကြိုက်တာတကောက်ကောက်လိုက်ခံစားတာလဝဲလမ်းဆိုရင်ယောဂီတို့အခုဒီအားထုတ်နေတဲ့ယောဂီတွေလည်းပဲဗန်အားကောင်းလို့ဟုတ်ကလားကိုရှုွယ်နဲ့မသိတဲ့လို့ဟုတ်ကလားဗျာကိုစိတ်ကလေးကြီးလည်းကိုဖြစ်လို့ဟုတ်ကလားဗျာဟင် ဒါလေးရှုလို့မှလို့ကောင်းလာရင်ပီတိဆိုတဲ့ကိုယ်လူကလေးကိုနှစ်လို့အာရသဘောကြတာလည်းဖြစ်ပါလိမ့်မယ်ဟုတ်ကလားဗျဒုက္ခကိုရောတရောချမ်းသာလာပါလိမ့်မယ်ဟုတ်ကလားဧကကရာကိုရှုွက်တဲ့တခုတည်းသောစိတ်လည်းဖြစ်လာပါလိမ့်မယ်ဟုတ်ကလားဗျဒီလိုဆိုရင်ဒီတရားတော်ကိုတရားတော်ရဲ့ဂုဏ်ထဲမှာ ပါရှိသေးတော့အေဟိပတိကောလားဟင်လာလှဲ့ရှုလဲလို့မခေါ်တော့လဲခေါ်တဲ့ကဲဆို ဒီနှစ်ယောက်တွေ့ရင်ဓိတက်တိုးပြီးတော့အားထုတ်ချင်တာတွေရှိဦးမှာပဲလေအဲသူလည်းတကောက်ကောက်လိုက်ခံစားနေတဲ့အတွက်လက်ဝဲလန်းလို့ပြောလို့မရဘူးလားလုံးရောမယ်ဟင်ဟင်တိုင်းခမရတို့လက်ဝဲသမားတွေပေါ့ဟင်ဟင်ဟင်အဲ့တော့တို့ဒီကဟာနဲ့ဒီကတကောက်လောက်ကောက်လိုက်ခံစားတာနဲ့ဟုတ်ကလားဗျာဒါတို့လောက်ပြောတာလေဖျားရှင်ကြတော့တို့ဖျားလက်ထက်ကအခုလိုဒါတို့ခေါ်တာဟုတ်ဘူးတဲ့ဗျာ ဒီယောဂီကဟိုသူ့ကြိုက်ပေါက်ကလေးတွေ့ရင်ဒါတို့ထခေါ်တာကြိုက်ပေါက်တွေ့ခေါ်ကုန်ခေါ်ကိုယောဂီကလည်းသူ့ကြိုက်ပေါက်တွေ့ထခေါ်တာမကြိုက်ခေါ်ကုန်ခေါ်ဒီလိုတတိဆိုမှထခေါ်တာမျိုးမဟုတ်ဘူးတဲ့ဖရာလက်ထက်ကလေအဲ့တော့ယောဂီတယောက်ကနေပြီးသူသဘောကျတာလေးတွေ့လို့သာဓုသာဓုဆိုအဲ့ဒီချိန်လေးတောင်ဖရာကအလကားမထားဘူးတဲ့သူချမ်းသာလေးခံစားလိုက်ပြီသူလည်းကာမတုကလည်းကြားတယ်ထဲမှာထင်တယ်ဟုတ်မဲ့သူကလေဒီလောက်ထိနှမျောတာလေကြည့်လား ဒီတာရုသုံးချိန်လေးတော့အငမ်းမရခံစားသေးတယ်ဗျကဲဟင်ဟုတ်ကလားဟင်ဟင်သူ့ရောကာမတုခံလိကတဲ့ထဲ့မလားဟင်မထဲနဲ့ကွာတဲ့ကာမတုခံလိကဆိုတာဟိုဒီလိုကိုကြိုက်တာကိုတကောက်ကောက်လိုက်ခံစားတိုင်းမဟုတ်ဘူးတဲ့ဒီအင်္ဂါငါးချက်နဲ့ပြည့်စုံမှကာမတုခံလိကတော့ပါဆိုတော့ဟီနောလားယုံညာနဲ့ကြည့်တယ်လေဟင်ကံမော ရိုင်းဆိုင်သောကျင့်ထင်တယ်ဟိပုထုဇနီကောကြိုက်စိတ်တွေဟုတ်ကလားမုံစိတ်တွေမတိစိတ်တွေဟုတ်ကလားပွားတဲ့ပွားတဲ့ကျင့်ထင်တယ်ဟိဟုတ်ကလားအနာရိယောရန်သူကိုမိတ်ဆွေလိုသဘောထားတဲ့စိတ်ထင်တယ်ဟိဟုတ်ကလားဟင်ရန်သူကိုမိတ်ဆွေလိုသဘောထားသို့မဟုတ်အနာရိယောသွားရန်သူကိုရန်သူလို့မမြင်တော့သူတို့ရဲ့အကျင့်ထင်တယ်ဟိအနာထတန်ဟိတော့အကျိုးမဲ့တယ်ကျင့်တဲ့ ဒီငါးချက်နဲ့ပြည့်စုံပါကာမတုခံလိကလို့တွက်ပါတဲ့ဟုတ်ကလားဗျာဟင်ကာမတုခံလိကဆိုရယ်လက်ဝဲလန်းငါကိုကြိုက်တာအကောင်းထင်ပြီးတကောက်ကောက်လိုက်ခံစားတဲ့လမ်းဆိုရင်ဒီလောက်နဲ့မပြည့်စုံသေးတဲ့တော့ဘုရားရှင်ကအင်္ဂါပါထုတ်ပြသွားပါတယ်ဟုတ်ကလားအဲ့တော့တို့ဒီအကျင့်တွေကြည့်ရင်တို့ယောဂီတွေပြရွာတဲ့တာစိတ်ပြန်ပို့ပါပြီးတော့ပါတယ်ဟင်ဟင်ဟင်အရေးကြိုက်တဲ့ပုဂ္ဂိုလ်ဟာ ဟင်တစ်ခါပေါက်ပြီးပြီးပလားဟင်ဟုတ်ကလားဟင်ဟိုတစ်ခါပေါက်လို့မူးလို့ထောင်ချဆိုင်လဲတော့သွားပြီဖုံးတော့ဖုံးတယ်ဖုံးလားမဖုံးဘူးသူကဖုံးတော့မဖုံးအလားမဖုံးချင်းထင်တယ်ဟင်ဟင်အာပေတော့မောကြည့်တာတော့ခင်ဗျာမဟုတ်ကဟုတ်ကဥပုပ်ကြီးနဲ့ခင်ဗျာမောကြည့်တာမလားအဲရေးတယ်ခင်ဗျာ ဟင်ဟင်ဖဲကြိုက်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲအဲရှုံလုံးတော့ဘယ်နဲ့တော့နောင်တပေါ့ဗျာတူတူတော်နဲ့ပြောရင်တော့ຫນွေလျှောက်လှဲ့ရိုက်ဟုတ်ကလားပါရှုံးမိုးကြတူလိုလူဟာဝင်လို့ဒီလိုထင်တယ်အဲကြတော့မှားတကွာရိုက်ထားငါဘက်နဲ့ကြောက်တမိုးလုံးကြုံခံရဟုတ်ဗျာဟင်ဟင်နောက်နှစ်ຫນွေဖဲတန်ကြီးလည်းကြာရောဘယ်လိုတော့ဟင်ကိုကြိုက်တာအကောင်းထင်တကောက်ကောက်လုပ်နေတာလေဟင်ဟင် ရွာတဲ့ဘယ်လောက်များမယ်ထင်တော့တို့ယောဂီမပါဘူးမပါဘူးတဲ့မပါဘူးလားအမပါဘူးတဲ့ဟုတ်ကလားတို့တော့ဒိဋ္ဌိရောက်မှာဗျာဟုတ်ကလားဗျာဟင်ကိုကြိုက်တာကိုအကောင်းထင်ပြီးတကောက်ကောက်လိုက်ခံစားတဲ့အကျင့်ကိုဆိုလိုသည်တဲ့ဟုတ်ကလားအဲ့ဒီအကျင့်ကပင်အားတုံးဆိုရင်ယုံညံ့ယုံမဲလေဘာရလိုက်တော့ဟင်ဟင် အကြိုက်ကြီးလေးယုံညံလေးအကြိုက်ကြီးလေးယုံညံလေးတင်တယ်ဟိဟင်တခါသုံးလို့ဟိုတွဲသွားလို့ဒုတိယတခါသုံးရင်သူလဲဆယ်ပြားလို့ဖြစ်သွားမှာပဲလေတွဲတဲ့တာတွဲသွားမယ်ဟုတ်ကလားကဲဝါအောင်သုံးွာဆိုရင်ဟင်ဝါပြီးပိန်မှာပဲတင်တယ်ဗျာဟင်ရန်သုံးမှာပဲဆွဲတဲ့သားဆွဲမှာရုပ်တဲ့သားရုပ်မှာပဲဟုတ်ကလားပြီးတော့ကိုကြိုက်တာလေးမရမချင်း တို့မို့ကိုကြိုက်တာလေးများတွေ့လို့ရှိရင်လေတို့အငမ်းမရနဲ့ဟုတ်ကလားရိုင်းဆိုင်တဲ့အချင်းဟုတ်ကလားဗျာဟင်ပြီးတော့လေတို့လောဘတရားဟောနေသွားမလားများသွားမလားကောထုတ်သမီးကောဆိုတာဟုတ်ကလားကိလေသာတွေများတဲ့များတော့ကျင်းလို့ဆိုလိုတယ်အဲ့တော့အဓိကတော့ကြိုက်တာတုံးတဲ့ပုဂ္ဂိုလ်ဒီဟိုဒီကြိုက်ပြီးကြီးတဲ့ကြီးလာမှာပဲတင်တယ်ဟဲ့အဲကြိုက်တာမရရင်မကြိုက်တာဝုန်းမှာတင်တယ်ဟဲ့ အဲကြိုက်တာလည်းလို့ဆုံးရှုံးသွားရင်မကြိုက်တာဘုံမှာပဲထင်တယ်ဟိဟုတ်ကလားဗျာဒီလိုဆိုဒေါသတွေကပွားတယ်ပွားမှာပဲထင်ဟုတ်ကလားပြီးတော့ကြက်ကြက်ကြိုက်လေဘာမှမသိတော့လေထင်တယ်ဟိကြက်ကြက်မုံလေဘာမှမသိတော့လေထင်တယ်ဟိဒီလိုဆိုမသိသိတွေကဟောသူ့သုံးကိုဒီသုံးကိုအဓိကပဲထင်တယ်ဟိအဲကြံတာတွေကနောက်ခံနေတယ်ဟုတ်ကလားဗျာဒါတွေများယုံမဲရှိတယ်တဲ့ဟုတ်ကလားပါပါမှာမဟုတ်ဖ ೇನೆ ဟုတ်ကလားဗျာအနာရိယောတဲ့ရန်သူကိုရန်သူလိုသဘောမထားတော့ကျင့်ဟုတ်ကလားဟိဟင်တို့လောဘတတ်လို့ပေခဲ့တဲ့အချိန်ပေါင်းဘယ်လောက်ရှိပြီတော့ဟင်ဟင်လင်လူရင်းကမယားလူရင်းကတီးပွားလူရင်းကဟုတ်ကလားဝန်သာရှာရင်းကပေခဲ့တဲ့အချိန်ပေါင်းမလဲဘူးတို့တော့သူ့ကိုရန်သူရဲ့လို့တို့ရိတ်နေသလားဟင် ဟုတ်ကလားဗျာအဲ့တော့ဟောဒီလောဘလေးကိုပဲတို့ကမှုန်းတင်နေဗျာဟုတ်ကလားဗျာဟင်ဟင်သူ့ကိုရံသူလို့တို့ထင်ဘူးဟုတ်ကလားဟင်သူ့မိတ်ဆွေလိုပဲထင်နေတယ်ဟုတ်ကလားဗျာဒေါသတတ်လို့ပြေခဲ့တဲ့အချိန်ပေါင်းကဟောဟုတ်ကလားတို့တော့တို့ကသိတာသူများတတ်လို့ပြေတယ်လို့သိတာတို့ဒေါသကတို့တတ်တာဟုတ်ကလားအဲ့တစ်ဖက်ကဘလောက်ပဲရောင်ခနေလေကိုယ်ဒေါသကမှ အဲကျင့်နာဟိုမကျင့်နာစိတ်မပြရင်ဘာဖြစ်မှာလဲတော့ဘာမှဖြစ်နိုင်ဘူးဟုတ်ကလားဗျာအဲ့တော့ဟိုကမခံရင်သိနဲ့စရင်ဒီကရှိတဲ့ဒေါသကမခံရင်သိထလာမှဟုတ်ကလားအင်းဖြစ်ကြတာတော့ဟိုဘက်ကဒေါသနဲ့ဒီဘက်ကဒေါသပဲလေခံတရားရှိတော့ကိုပဲလေဟင်ထောင်ကြတရားရှိတော့ကောဟုတ်ကလားဗျပေးတရားရှိတော့ကောအဲကိုကလည်းဥသွားလို့တာရင်ကောဟိုထောင်ကြမှာပဲဟုတ်ကလားသူကလည်းဥသွားရင်ကိုသေးမှာပဲ ခံတို့မတင်ကြတာတော့ဒေါသနှစ်ခုလေခံရမှာကတို့တွေလေဟုတ်ကလားဗျာဒါအမှန်မှန်တိုင်းမသိလို့ထင်တယ်ဟဲ့ဟင်ကြိုင်လုံးအာကြီးလည်းဘာမှမသိတော့ဘူးမုံလုံးအာကြီးလည်းဘာမှမသိတော့ဘူးဟုတ်ကလားဗျာဟင်ဘာမှမသိတော့ဘူးဟုတ်ကလားမသိလို့ကြိုက်တယ်လို့ကြိုက်ရင်လည်းမသိဘူးဟုတ်ကလားဟင်မသိလို့မုံလို့မုံရင်လည်းမသိတော့ဘူးထင်တယ်ဟဲ့ဟုတ်ကလားဟင်သူတို့နှစ်ခုမသိသိကတော့ကြိုက်တဲ့ရှိရောနောက်ရောပါတယ် ဟိုမကြိုက်တဲ့ခြေရောနာကိုသူပါပြီးသားဟုတ်ကလားဗျာအဲ့တော့တို့မောဟတလို့သိခဲ့တဲ့အချိန်မောင်းတာဟောဟုတ်ကလားဗျာဒိုင်းသူတို့တွေကမိတ်ဆွေလားရန်သူလားမဲရန်သူပါဟင်ကြားပါဦးမယ်ဗျဒီကောင်နေနတ်တလူမို့ထောင်းထောင်းထောင်းထောင်းနဲ့ပြောတာအိမ်ကြမှာပြီးရောပေါ့ကွာဟိုတို့ဦးကတော့ခိုးလောက်ဆိုရင်တော့ တော်တော်ကျိန်းတော့ပြီးထင်တယ်ဟင်မင်းတို့နေနိုင်လားဒီမှာနှစ်လပေါ့ကွာဟိုကြဟင်ငါအကြောင်းတော်လေဒီကောင်နေတော့တူရဲမို့ထုံထုံထုံထုံနဲ့ပြောတော့ဟင်ဘယ်တော့ငါငါတော်လှန်ရဲလို့ဒုံဆိုပါပြီဟုတ်ကလားဗျာဟင်ဟင်အဲ့တော့အနာရီရောနာရီရောခင်ဗျားတို့ကြားဘူးနေတာပဲအနာရီရောဆိုဘာပြောတာတော့ ဟုတ်ကလားရန်သူကိုရန်သူလို့သဘောမထားတော့စိတ်ကိုပြောတာဟုတ်ကလားဗျသူ့တိုက်ရိုက်ဘာသာပြန်တော့ရန်သူကိုမိတ်ဆွေလို့သဘောထားနေတာပြောဟုတ်ကလားဟင်ဟိုလောဘဖြစ်တာတွေကမှဟိုဘေးကနေပြီးတော့သွားပြီးတော့ဟင်ပါရန်ချင်းကလည်းပြောနေရသေးတယ်ဒေါသဖြစ်နေတဲ့အချိန်မှာသူ့ဒေါသသွားမဖြစ်နဲ့ခင်ဗျားကြီးပါနေသားမှာဆိုဟုတ်ကလားဗျသူ့ဒေါသတွေသူဘယ်လောက်ကြိုက်နေတော့ဟိဟင်ဘေးလူဝင်ဖြတ်ခံလိုက် ဟိအိုင်းဒေါသကိုရန်သူထင်လားမိတ်ဆွေထင်လားအာဟုတ်ကလားဟိအဲ့ဒါကိုအနာရိယပြောတာအဲ့တော့သူကြိုက်တိုင်းလှုပ်လာခဲ့တဲ့အချိန်တွေရောဘယ်လောက်ရှိဖို့ဟုတ်ကလားဗျဟင်ဟုတ်ကလားတို့ညာနဲ့ဘဝတွေဘဝတွေထားဟဲတို့ဒီလူဘဝလေးတောင်ပြောပါလေဟုတ်ကလားဟိုမျက်စိကရောဟိုကြိုက်လို့ကြည့်ခဲ့တဲ့အချိန်မောင်းနေရှိဦးမှထင်တယ်ဟဲ့ ယူပဒနာစိတ်တဲ့ပုဂ္ဂိုလ်ဟုတ်ကလားဗျာဟင်ဟိုပိုက်ဆံပေးကြည့်ရတာလည်းရှိတယ်အလကားပေးကြည့်ရဟိုအလကားကြည့်ရတာလည်းရှိဟုတ်ကကိုကံသွားကြည့်ရတာရှိတယ်ဆိုသူကလာပြလို့ကြည့်ရတာလည်းရှိတယ်အချိန်မောင်းဘယ်လောက်ရှိဘူးတော့ဘာရလိုက်တော့အနာထပါဟိတော်ဘာအကျိုးရှိကျေမတတ်တော့တော့ဟင်အကျိုးမရှိတဲ့ပြန်အပြစ်တောင်ဖြစ်ပြီးတယ်ကြိုက်သိမ့်နဲ့သူ့သွားပြမရင်ပြစ်ဖြစ်မယ်ဟုတ်လားပြီးတော့ဆွဲသိပ်ပေါ်နာပေါ်လာတဲ့အတွက်ဟိုအကျိုးရုပ်ပါလေဦးမလား အကျိုးမရှိတဲ့အပြင်လေဒီလိုဆိုနားကအချိန်ပေါ့နော်ဟိုနှာခေါင်းကနားရှူရတဲ့အချိန်ပေါ့နော်ဟုတ်ကလားဟိုမကြိုက်လို့မလွဲတာလို့ထားသားမှာကြိုက်လွန်လွန်းလို့ပဲတကောင်သိန်းကောက်ချီသားမှာဟုတ်ကလားလားဟင်ဟိုတို့စားခဲ့တဲ့ဟာတွေကအသက်နဲ့တွေ့ကြည့်ကြပါတော့ဘာပြန်လို့ခဏတို့ပြောလို့အသားသားလို့အားရှိတယ်ဆိုအဲအသက်90လောက်ပါတဲ့အဖိုးတို့ဖွားတို့ဆိုဆင်ကြီး3កောင်လောက်တော့မနိုင်တော့ဘူးဟင်မနိုင်မဟုတ်ဘူးလား အသားတွေဒီလောက်စားထားတာရှိဖို့ဟင်နှစ်ကောင်လောက်နှစ်ကောင်လောက်တကောင်ညာဟိုအသားသာအရှိတယ်ဆိုဗျဟင်ဟင်ဟာဟုတ်ကလားဗျတက်မတော့ဘူးညာဟင်ဒါအနာထတန်ဟိတာတွေမဟုတ်လားဒီလိုပဲကန္နာကိုကအကြံနေအမှုတွေကိုယ်သဘောကြလို့ကိုယ်သဘောမကြလို့လက်ခံရတဲ့အချိန်မဟုတ်ဘူးအများကြီးဟုတ်ကလားအဲ့တော့ဟိုသဘောမကြတာထားလိုက်ပါတော့သဘောကြလို့တွေ့ရတဲ့ အတွေ့အထိပေါင်းနေချိန်ပေါင်းမနေပါဘူးဘာကြံလို့ဘယ်မလို့ကျွတ်တို့လုပ်ခဲ့တာတွေအနာတတန်ဟိတာတွေပဲဟင်ဒီအင်္ဂါ၅ချက်နဲ့ပြည့်စုံရင်နဲ့ဗျအဲ့ဒါကာမတုခံလိကမယောဂါတွေထည့်ပြီးပါဟုတ်ကလားဗျာကဲနာကြပါဦး